အခန်းကြီး3အငယ်1မှ6ထို့နောက်မှ ရှင်ဘင်အာရွှေရုသည်အာဂတ်အမျိုးဟမေဒတာတာဟာမန်ကိုချီးမြှောက်၍အထံတော်၌ရှိသောမူမအပေါင်းတို့ထက်သာ၍မြင့်မြတ်သောနေရာကို ပေးတော်မူ၏နန်းတော်တကားသို့ရောက်သော ရှင်မြင်းဤကျွန်အပေါင်းတို့သည် အမိန်တော်ရှိသည့်အတိုင်းဟာမန်ကိုဥချရှိခိုးကြ၏မော်ဒကဲမူကားဥမချ ရှင်းမခိုးနန်းတော်တကားသို့ရောက်သောရှင်မြင်းဤကျွန်တို့ကတင်သည်ရှင်မြင်းအမိန်တော်ကိုအဘဲကြောင့်ညင်းဆန်သည်ဟု နေတိုင်းမော်တကယ်အားမေးမြန်းသတိပေးတော်လဲမော်တကယ်ကငါသည်ယူဒလူဖြစ်သည်ဟု ပြန်ပြော၍သူတို့စကားကိုနားမထောင်သောကြောင့်သူတို့သည်မော်တကယ်စကားတီမီမတီမီကိုတိလိုသောငါဟာမန်အားကြားပြောကြ၏ ထိုသို့မော်ဒကဲသည်ဥမချရှစ်မခိုးဘဲနေကြောင်းကို ဟာမန်သိမြင်သောအခါအလွန်အမျက်ထွက်၍သူတို့သည် မော်ဒကဲအမျိုးကိုပေါ်ပြသောကြောင့်မော်ဒကဲတယောက်ထီကိုကွက်မြက်လျင်စိတ်မပြေလောက်ဟုဟာမန်သည်အောင်းမေးလျက်မော်ဒကဲအမျိုးသားချင်းသည်ဟုသောအာရွှေရုနိုင်ငံအရရ၌ရှိသောယူရလူအပေါင်းတို့ကိုဖျက်ဆီးခြင်းငှာရှာကြံလေ၏အငယ်9မှ 15ထိုကြောင့်အာရွှေရုနန်းဆန်12နှစ်နိတန်အမည်ရှိသော ပထမလတွင်နေ့ရက်အစဉ်လမ်းအစဉ်အတိုင်းလိုက်၍အာဒံအမည်ရှိသောဒွါဒသမလတိုင်အောင် ဟာမန်ရှိမှပုရစီဒံခြားကြ၏တပန်းဟာမန်သည် ရှင်မြင်းအာရွှေရုထံတော်သို့ဝင်၍အခြားတစ်ပါးသောလူမျိုးအပေါင်းတို့နှင့် ကြင်ရထုံတမ်းမတူ အရှင်မင်းကြီးစီရင်တော်မူချက်တို့ကို နားမထောင် နိုင်ငံတော်အတွင်းတိုင်းသူပြည်သားအမျိုးမျိုးတို့တွင် အရရက်ကွဲပြားလျက်နေသော လူမျိုးတစ်မျိုးရှိပါ၏ထိုအမျိုးကိုအခွင့်ပေးတော်မူရာ၌ကျေးဇူးတော်မရှိပါ ကိုတော်သဘောတူလျင် ထိုအမျိုးကိုဖျက်ဆီးစေဟု အမိန့်ရှိတော်မူပါ ထိုအမှုကိုဆောင်ရွက်သောသူတို့သည်ဗန္နာတော်တိုက်သေးသို့ငွေအခွက်တသိန်းကို တွင်းစေခြင်းဟာ ကျွန်တော်အပ်ပေးပါမည်ဟုလျှောက်လေ၏ရှင်မြင်းကလည်းထိုငွေကိုတင့်အားငါပေး၏ထိုလူမျိုးကိုလည်းတင်သည် ပြုကျင်သမျှပြုအပ်သောအခွင့်ရှိစေခြင်းငှာတင်၌ငါအပ်သည်ဟု လက်စွပ်တော်ကိုချွေ၍ယူဒအမျိုး၏ရန်သူဖြစ်သော အာဂတ်အမျိုးဟာမေဒါသာဟာမန်အားပေးတော်မူ၏ထိုအခါပထမလ13ရက်နေ့တွင်စေတော်ကြီးတို့ကိုခေါ်၍ ကိုစားတော်မင်းအပြည်ပြည်အုပ်သောမြို့ဝန်အရရစီရင်သောတကြီးတို့ကိုဟာမန်မှားထားသဖြင့်အတိုင်းလူအမျိုးမျိုးပြောသောစကားအတီးအတီးအားဖြင့်ရှင်မြင်းအာရွှေရုဤအမိန်တော်စာကိုရေး၍ရှင်မြင်းဤလက်စွပ်တော်နှင့်တစိတ်ခတ်လေ၏အာရာအမည်ရှိသောဒွါဒသမလ33ရက်တနေ့ချင်းတွင်ယူရလူအကြီးအငယ်မိမ့်မ အခလေးရှိရှိသမျှတို့ကိုတပ်ဖြတ်တုတ်တင်ပယ်ရှင်း၍သူတို့ဥစ္စာကိုလူယူသိမ်းယုံစေခြင်းဟံအမိန်တော်စာကို စာပို့လူလင်တို့ဖြင့်နိုင်ငံတော်အပြည်ပြည်သို့ပေးလိုက်လေ၏ဤ၍ကလူအမျိုးမျိုးတို့သည် ထိုနေ့ရက်တွင် အသင့်ရှိစေခြင်းဟံအတိုင်းတိုင်းအပြည်ပြည်၌ကြော်ညာရသောအမိန်တော်စာချက်ဖြစ်သည်ရှုရှံနန်းတော်၌ ထိုအမိန်တော်စာကိုကြော်ညာပြီးမှရှင်မြင်းစီရင်သည့်အတိုင်းစာပို့လူလင်တို့သည် အလင်းမြန်ပြေးသွားကြ၏ရှင်မြင်းနှင့်ဟာမန်သည်စပြည့်ရေတောက်ပွဲ၌ထိုင်၍ရှုရှံမြို့တော်သည်ဆင်းရဲခြင်းသို့ရောက်တည်